ခန်းကြီး130အငယ်1မှ4အိုထာဝရဘုရားနည်းနည်းရာတဲကကိုရောကို အကျွန်ုပ်အော်ဟစ်ပါ၏အိုထာဝရဘုရားအကျွန်ုပ်၏စကားသံကိုကြား၍အကျွန်ုပ်ဆုတောင်းပတနာပြုသံကို နားညောင်းတော်မူပါအိုဘုရားရှင်ထာဝရဘုရား ကိုရောဒီဒုစရိုက်အပြစ်များကို မှတ်တော်မူလျင်အဘယ်သူသည်ခံရနိုင်ပါမည်နည်းကိုရောကိုကြောက်ရွံ့เสียအကြောင်းရှိစေခြင်းဟာအပြစ်လွတ်ခြင်းအခွင့်ကို ပိုင်တော်မူ၏အငယ်9မှ10ဒါဝရဖျားကိုငါစောင့်လျက်နေ၏ငါဝိညာဉ်သည်စောင့်လျက်နေ၏နှုတ်ပတ်တော်ကိုငါမျှော်လင့်၏နာနဲ့ကိုမျှော်လင့်သောသူတို့ထက်မကငါဝိညာဉ်သည်ဖျားရှင်ကိုမျှော်လင့်လျက်နေ၏ဤဒေလအမျိုးသည်ဒါဝရဖျားကိုမျှော်လင့်ပါစေကြောင့်မူကားသာရဖျား၌ဂိူနာရှိ၏များစွာသော ရွေးနှုတ်ခြင်းကျေးဇူးရှိ၏ ဣဒရေလအမျိုးကိုခပ်သိမ်းသောဒုစရိုက်အပြစ်တို့အထဲကရွေးနှုတ်တော်မူလိမ့်မည်